အခန်းကြီး39အငယ်1မှ9တန်ရှင်းရဌာန၌အမှုတော်ကိုဆောင်သောအခါဝိရသောအဝတ်ကို၎င်းအာယုံဝတ်ဖို့တန်ရှင်းသောအဝတ်ကို၎င်းဒါဝရဖျားသည်မောရှိအားမှားထားတော်မူသည့်အတိုင်းပြာသောထဲမောင်းသောထဲဏီသောထဲနှင့်လှုပ်လေ၏ပြာသောထဲမောင်းသောထဲဏီသောထဲပိတ်ချောနှင့်ယေဘရဟိတ်တင်တိုင်းကိုလှုပ်ရတွင် ရွှေကို အပြားခတ်၍ ရွှေကြိုးကိုလှီးပြီးမှပြာသောထဲမောင်းသောထဲညီသောထဲပိတ်ချောတို့ကိုထူးဆန်းစွာ အပြောက်ထိုးလေ၏တိုင်းကြိုးနှစ်ပင်ကိုလှုပ်၍တင်တိုင်းအပေါ်နာခြင်းတွဲမိစေခြင်းဟံတစ်ဖက်တစ်ချက်ကိုဆွဲချုပ်လေ၏ဒါဝရဖျားသည်မောရှေအားမှားထားတော်မူသည့်အတိုင်းတင်တိုင်းအပေါ်နာ၌ထူးဆန်းသောယင်စည်းကိုလည်းတင်တိုင်းကိုကဲ့သို့ရွှေနှင့်၎င်းပြာသောထဲမောင်းသောထဲ ညီသောထဲပိတ်ချောတို့နှင့်၎င်းလှုပ်လေ၏ရှဟံကြောက်နှလုံးကို တွေး၍တစိမ့်ပေါ်မှာအခရာတင်တဲ့ကဲ့သို့ဤဒေလမျိုးဤနာမည်တို့ကိုအခရာတင်ပြီးမှရွှေကြောက်အိုး၌ထဲလေ၏ဒါဝရဖျားသည်မောရှေအားမှားထားတော်မူသည့်အတိုင်းဤဒေလအမျိုးသားတို့ကို အောင်းမေ့ဖို့ရန်ထိုကြောက်နှလုံးကိုတင်တိုင်းတိုင်းကျိုးအပေါ်မှာတက်လေ၏အငယ်၈မှ၂၁ ရွှေနှင့်၎င်းပြာသောအထည်၊မောင်းသောအထည်၊နီသောအထည်၊ပိတ်ချောနှင့်၎င်း၊သင်တိုင်းကို လုပ်သည်နည်းတူ၊ရင်ဖုံးကိုထူးဆန်းစွာလုပ်လေ၏။ရင်ဖုံးနှစ်ထပ်ခေါက်လျက်၊အလျားတထွာ၊အနံတထွာ၊စတုရန်းလေးထောင့်ဖြစ်၏။ထိုရင်ဖုံး၌ကျောက်မြတ်ကိုလေးတန်းစီလေ၏။ပဌမအတန်းကား၊ကျောက်နီ၊ဥဿဖရား၊ပတ္တမြား၊ဒုတိယအတန်းကား၊မြ၊နီလာ၊စိန် တတိယအတန်ကဟွာကိန်တုမဟူယာဂောမိစတုထအတန်ကမြက်ရွဲကြောင်ငကတွက်ဖြစ်၍အတီးတီတို့ကို ရွှေအိုး၌စီလေ၏ဣဒရလမျိုး12မျိုး ရှိသည့်အတိုင်းတစိပ်ပေါ်မှာအခရာတင်တဲ့ကဲ့သို့ထိုကြောက်တို့၌ထို12ပါးသောနာမည်အတီးတီတို့ကို တင်လျက် ကြောက်တလုံးလျင်နာမည်တပန်းစီပါ၏ရင်မုံအပေါ်တောက်နှစ်ခု၌ရွှေနှစ်ကွင်းကို၎င်းရွှေကြောက်အိုးနှလုံးကို၎င်းจิตသောရွှေကြိုးနှစ်ပင်ကို၎င်းလှုပ်ပြီးမှထိုရွှေကွင်း၌တက်၍တင်တိုင်းတိုင်းကြိုးအပေါ်မှရှိသောကြောက်အိုးတို့၌တွဲလေ၏တဖန်ရွှေနှကွင်းကိုလှုပ်၍တင်တိုင်းအောက်နားမှရှိသော ရင်ပုံအောက်ဒေါင်းနှစ်ခု၌တက်လေ၏တခြားသောရွှေနှကွင်းကိုလည်းလှုပ်၍ တင်နိုင်ရှိပဲအောက်နားနှင့်ထူးဆန်းသောရင်စည်းအပေါ်နားဆက်မိရာတွင်တင်နိုင်ကိုတစ်ဖက်တစ်ချက်၌တက်လေ၏ရင်ဖုံးရွှေနှကွင်းကိုတင်နိုင်ရွှေနှကွင်းနှင့်တွဲ၍ပြာသောကြိုးဖြင့်ပြီးစေ၏ထိုတို့သာရဖျားသည်မောရှိအားမှားထားတော်မူသည့်အတိုင်းရင်ဖုံးသည် ထူးဆန်းသောရင်စည်းပေါ်မှဆွဲ၍တင်တိုင်းနှင့် မကွာဘဲအမြဲနေလေ၏ အငယ်22မှ26ထိုမှတပါ ပြာသောအထက်ကိုရက်ပြီးမှတင်တိုင်းနှင့်ဆိုင်သောဝတ်လုံကိုထိုအထက်နှင့်သာလှုပ်လေ၏ဝတ်လုံ၌လေစွပ်ပါ၍လေစွပ်ကိုမဆုပ်စေခြင်းဟာတန်ချက်လေစွပ်ကုတကဲ့သို့ကုလေ၏ပြာသောအထက်မောင်းသောအထက်ဏီသောအထက်ပိတ်ချောနှင့်လှုပ်သောတလဲသည်များကို၎င်းရွှေစင်ဆဲလဲများကို၎င်း ဝတ်လုံအောက်ဆုံးနားပတ်လည်၌တလဲသည်တလုံးဆဲလဲတလုံးစီချလျက်အစဉ်တိုင်းဆွဲထားသဖြင့်ဒါရတ်ဖျားသည် မောရှေအားမှားထားတော်မူသည့်အတိုင်းအမှုတော်ကိုဆောင်ရသောဝတ်လုံကိုလုပ်၍ပြီးလေ၏အငယ်29မှ31တပန်းသာရဖျားသည်မောရှိအားမှားထားတော်မူသည့်အတိုင်းအာယုန်နှင့်သူ၏သားတို့အဖို့ရက်သော ပိတ်ချောအင်ကြီးများကို၎င်းပိတ်ချောဘောင်းကို၎င်းတင့်တယ်သောပိတ်ချောအုတ်ထုပ်များကို၎င်းပိတ်ချောဘောင်းပြီများကို၎င်းချဲလေသောပိတ်ချော အထဲပြာအထဲမောင်းအထဲနီဖြင့်ပြီးသော ကပန်းကို၎င်းလှုပ်လေ၏မောရှေအားသာရဖျားမှားထားတော်မူသည့်အတိုင်းတန်ရှင်းသောတင်းချစ်ပြားကိုလည်းရွှေစင်နှင့်လှုပ်၍တစိ့ပေါ်မှအခရာတင်တဲ့ကဲ့သို့သာရဖျားအား သန့်ရှင်းခြင်းဟုအက္ခရာတင်၍ပြာသောကြိုးနှင့်ပေါင်းအပေါ်နား၌ချည်ထားလေ၏။32ထိုသို့မောရှေအားထာဝရဘုရားမှာထားတော်မူသည်အတိုင်း၊ဣသရေလအမျိုးသားတို့သည်ပြု၍ပရိသတ်စည်းဝေးရာတဲတော်အလုပ်ရှိသမျှကိုပြီးစီးကြ၏။ထိုအခါဣသရေလအမျိုးသားတို့သည်တဲတော်နှင့် အပေါ်တဲမှစ၍ရွှေချောင်း၊ပျဉ်ပြား ကန့်လန့်ခြင်းတိုင်ခြေစွတ်တည်ဟုသောတဲတော်စစာရှိသည်မြကို၎င်းအနီဆိုးသောတိုးရီအမိုးတခါရှသားတည်ရီအမိုးကွဲကာယာအတွင်းကလကာကို၎င်းတက်တီခံချက်တစ်တာနှင့်သူ၏တပိုးသူ၏အဖုံးကို၎င်းစပွဲမှဆ၍စပွဲတစားနှင့်ရှေ့တော်မှုကို၎င်းစင်ကြယ်သောမိခုံမှဆ၍ပြင်ဆင်ရသောမိခွက်များမိခုံတစားရှိသည်များနှင့် မိထွန်းစရာစီကို၎င်း ရွှေရစ်ပလင်လင်းရန်စီမိရှုရာနန္တာပေါင်းမွှေးတဲတော်တကားဝကာစရာကလကာကို၎င်းခြေဝါရစ်ပလင် ခြေဝါစကားပလင်တပူအစရှိသောဒဇာရှိသည်များကို၎င်းအင်ဒုံနှင့်သူ၏ခြေတော်ကို၎င်းဝင်းကလကာဝင်းတိုင်ခြေစွဝင်းတကားဝကာစရာကလကာကျိုးများတန်တင်များကို၎င်း တဲတော်အတွင်း၌အမှုတော်ကိုဆောင်စီရာတစားပရိသတ်စည်းဝေးရာတဲတော်တစားရှိသည်မြတ်ကို၎င်းတန်ရှင်းရာဌာန၌အမှုတော်ကိုဆောင်သောအခါဝိရသောအဝတ်ယေပရောဟိတ်အမှုကို ဆောင်သောအခါယေပရောဟိတ်အာယုန်ဝတ်ဖို့တန်ရှင်းသောအဝတ်သူ၏သားဝိရသောအဝတ်ကို၎င်းဒါဝရဖျားသည်မောရှိအားမှားထားတော်မူသည့်အတိုင်းပြီးစီအောင်လုပ်ပြီးမှ မောရှေထံသို့ဆောင်ခဲ့ကြ၏ဒါဝရဖျားမှားထားတော်မူသည့်အတိုင်းအလုရှိသမျှကိုပြီးစီးစေခြင်းငှာလုတ်ကြောင်းကိုမောရှေသိမြင်သောအခါသူတို့ကိုကောင်းချီးပေးလေ၏